သာသနာတော်နှစ်2565နှစ်ကောဇာသက်ကရ1383ခုနှစ်ပြာသူလာဇန်12ရက်2022ခုနှစ်ဇန်နဝါရီလ13ရက်ကြာသပတေးနေ့၌အွန်လိုင်းမှာဟောကြားသောတရားဒေသနာတော်ပဒါစာရထေရီမ၏ပါရမီဘဝနှင့်နောက်ဆုံးနေ့ရက်များ ထေရီမတွေဟာတန်တရားမှာ သူတို့ဘယ်ကဲသို့ပါရမီဘဝတွေစားခဲ့တယ်ဆိုတာသူတို့ကိုယ်တိုင်ပြန်ပြောခဲ့တဲ့ဆက်လန်းနေပဲဖြစ်ပါတယ်ပိဋကပါဠိမှာအပဒါနဆိုတဲ့ကျမ်းတစ်ကျမ်းပါရှိတယ်ထေရာအပဒါနာမထေမြတ်တို့ရဲ့ ဖြည့်ရှိခဲ့တဲ့ပါရမီဘဝအကြောင်းအပဒါနဆိုတာကျင့်သုံးခဲ့တဲ့ပြုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေအကြောင်းဆိုလိုတယ်ပေါ့ထေရီမတွေရဲ့အပဒါနကြတော့ထေရီအပဒါနလို့အဲကျန်ကြစိတ်ဝင်စားစရာ ကောင်းတဲ့ခပြားတွေနဲ့ဖွဲ့စည်းထားတဲ့ကျမ်းဖြစ်လို့ ထူးခြားတဲ့အချက်လက်ကလေးတွေလည်းပါတယ်ဒီကနေ့တော့အများလဲဇာဝနာဝရှိကြတဲ့ပတ္တာစာရထေရီမရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်တွေအကြောင်းကိုမှတ်သားနိုင်ကြအောင်စာပေမှာပတ္တာစာရလို့ဆိုပေမဲ့လို့မြန်မာလူမျိုးတွေအများစုသိနေတာပတ္တာစာကြီးလို့သိနေကြတယ် ဒါကတော့စကလုံးနဲ့ပတ်သက်တဲ့ဟာပေါ့အဲ့တော့ပဒါစာရာထေရီမရဲ့ဘဝဘယ်ပါရမီဘဝကဘယ်အစတော့ဆိုကဘာတသိတက်ကပွင့်တော်မူတဲ့ဘဒုမုဒ္ဒရမြတ်စွာဘုရားလက်ထက်ကပဲစတာအဲ့တော့ဂေါရမမြတ်စွာဘုရားရဲ့လက်ထက်မှာချွတ်တန်းဝင်ကြတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေအားလုံးလုံးနီးနီး ပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာသူတို့ရဲ့ပါရမီဘဝကိုစခဲ့ကြတာဖြစ်တယ်ပေါ့အဲသူကလည်းပဲခေမထေရီတို့လိုပဲပရိမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာအသက်တထောင်တန်းအသက်တသိန်းတန်းလူသက်တန်းတသိန်းတန်းရှိလျားတဲ့အချိန်ဟန္တာဝတီမြို့ တထေးမျိုးမှာပဲဖြစ်ခဲ့တယ်မြတ်စွာဘုရားပွင့်တော်မူတဲ့အခါဖြစ်လို့ဘုရမုတ်ဗုဒ္ဓမြတ်စွာဘုရားကိုချင့်ကပ်ပြီးတရားဒေသနာတော်ကိုနာရတဲ့အခါမှာတရားစိတ်တွေဖြစ်ပွားတယ်။တော့တသိန်းတန်းမှာဆိုတာကြတော့လူတွေရဲ့အချင်းဆိုင်ကလည်းလွန်ကောင်းသေးတာ။ရှောကဗျာလည်းလွန်နေတယ်။တတန်းတွေကလည်းရှည်ကြတယ် လွန်ကောင်းတဲ့ကာလသမတိပြေးဝတဲ့အချိန်ခါလို့ပြောအဲ့ဒီချိန်မှာလူဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဒုက္ခဒုက္ခနှမျိုးတွင်ဒုက္ခလို့ဆိုတဲ့ခံစားဖို့လွယ်ကူတဲ့ချမ်းသာနဲ့သက်ရှိကြမှာပဲတတန်းတူတဲ့ယနေ့ခေတ်မှာလို့ဒုက္ခတွေပေါ်များတာမရှိဘူးပေါ့နော်အဲ့တော့ချိန်ခါဆိုတာ ဒီလိုပဲရှိပါတယ်အဲ့ဒီဝိရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာဝီနီးကျမ်းနဲ့ပတ်သက်ပြီးထူးခြားထက်မြက်တဲ့ဘေကုဏီမတူကိုပရိမုဒ္ဒရာမြတ်စွာဘုရားကဣတရက်ဘွယ်တူဖြင့်ခြေကျူးမြောက်စားတာကိုကိုယ်တိုင်မြင်ခဲ့ရတော့သူဟာအဲ့ဒီဘေကုဏီမကိုအားကြပြီးတော့ စုပန်ခဲ့တယ်ပေါ့အားကြပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးစုပန်ခဲ့တယ်ဖျားမှုရှိတဲ့တန်ဃာတွေကိုခုနှစ်ရက်တိတိအလှကြီးပေးလို့နောက်ဆုံးနေ့မှာသင်္ကန်းသုံးတဲ့လူမြတ်စွာဘုရားသခင်ကိုရောမြတ်ရဲ့ခြေတော်ကိုနှစ်ဖူးနဲ့ဥတိုက်ပြီးတော့လျှောက်တယ်။ရာတရာဝဏိတာဝိရ ဣတောအထမကေမုနိတာရိတဟံဘဝေတာမိယတိသိစတိနာယကရှင်တော်ဘုရားတဲ့လွန်ခဲ့တဲ့ရှေ့နှစ်မြောက်ကအရှင်ဘုရားကိုယ်တိုင်ချီးကျူးခဲ့တဲ့ဘေခုနိမဝိနိယာမထူးခြားတဲ့ဧတေဝရရတဲ့ဘေခုနိမအဲဒီဘေခုနိမ လူမျိုးဒီကုသိုလ်ကောင်းမှုကြောင့်တပည့်တော်မှဖြစ်ပြရစေလို့ဆုတောင်းတဲ့အခါမှာမြတ်စွာဘုရားကအနာဂတမိအတ္တနေလစ္စတိတမနောရတံအနာဂတဉာဏ်တော်နဲ့ချိပြီးတဲ့အခါမှာသင်တို့ချင်းနာရလိမ့်မယ်သင်ရဲ့စိတ်အလိုဆန္ဒဟာပြေဝလိမ့်မယ်ဒီကဘာကနေပြီးတော့ ကဘာတသိလွန်မြောက်သွားတဲ့အခါမှာအောက်ကကမျိုးနွယ်မှာဖြစ်တဲ့ကောရမဗုဒ္ဓဆိုတဲ့လောကမှာ ပွင့်လိုက်မယ်အဲ့ဒီကောရမဗုဒ္ဓရဲ့သာသနာမှာဓမ္မအမွေခံဓမ္မရဲ့ဖန်တီးအောင်တဲ့ဖန်တီးအပ်ပြီးမြတ်စွာဘုရားရဲ့ရှင်နှစ်သီးကြဖြစ်တဲ့ ပတ္တာစာရာဆိုတဲ့နာမည်နဲ့ဘေကုဏီမှာဖြစ်လိမ့်မယ်လို့ဖြာရိတ်စကားမြတ်ကြားလိုက်တဲ့အခါမှာအလုံးလုံးဝမ်းမြောက်ဝမ်းသာဖြစ်ပြီးအသက်ထက်ဆုံးမဲ့မေတ္တာစိတ်ကြီးမားစွာဖြင့်ရသော်ဘုရားကိုတန်ဃာတွေနဲ့အတူတကွလှူဒန်းသမှုပြုတယ်ပြုစုလို့ကြွေးတယ်ပေါ့အဲ့ဒီကုသိုလ်ကံတွေကြောင့် သူ့ရဲ့ဆုတောင်းဆုပန်မှုတွေစေရနာဆွမ်းအားတွေနဲ့လူဘဝကကွယ်လွန်နေဆရောက်တဲ့အခါမှာတာဝရိန္ဒာနတ်ပြည်မှာဖြစ်တယ်ပေါ့။နောက်ဒီဗဒ္ဒကဘာမှာကသဗဆိုတဲ့မြတ်စွာဘုရားပွင့်တော်မူတာလေ။အဲဒီကသဗမြတ်စွာဘုရားလက်ထက်မှာတော့ခေမာထေရီမလို့လို့ပဲ။ ဥပထာကောမဟေသိတတရအာတိနရိတရောကသောမြတ်စွာဘုရားရဲ့တပည့်တကားခိကိဆိုတဲ့ဗာရဏသီမင်းကြီးရှိတယ်အဲ့ဒီဗာရဏသီမင်းရဲ့သမီးတော်ခုနှစ်ဘော်ထဲမှာသူကဘိက္ခုနီလို့အမည်ရတဲ့သမီးတော်ဖြစ်ခဲ့တယ်ပဒါစာရာဘိက္ခုနီအမည်ရတဲ့သမီးတော်ဖြစ်ခဲ့တာ ဓမ္မံသုတ္တဝါစိနေကတပပိစ္ဆသမရောစီကတ္တဝမြတ်စွာဘုရားရဲ့တရားကိုနာရတဲ့အခါမှာအလွန်နှက်ချက်ကြည်နူးစွာသာသနာပေါင်းဝင်လို့တဲ့ဆန္ဒတွေတဖွာဖွာဖြစ်ခဲ့တယ်ခမည်းတော်ကိကိမင်းကြီးထံညီမတွေနဲ့အတူတကွခွင့်တောင်းတော်လဲအနုဇာနိနာနောတာတော် ခမည်းတော်မင်းကြီးကသူတို့ကိုခွင့်မပေးဘူးခွင့်မပြုသည့်အတွက်ကြောင့်အဂါရိဝတရမယံဝိသဝတ္တသဟတာနိဝိစရိမအတ္တန္တိတာဒါကြောင့်မို့လူကြောင့်ဘွားမှာပဲအနှစ်2000ကာလပတ်လုံးမပြင်းမိဓမ္မအလုပ်ကို လုပ်ခဲ့ကြတယ်ကောမာရိပြမစရိယရာဇကိညာဒုခိရိတာ ဘုရင်ရဲ့သမီးတော်တွေဖြစ်ပြီးနန်းတော်မှာချမ်းချမ်းသာသာအသက်နေထိုင်ရပြီးအပြုစင်ဘွားနဲ့ပဲမြတ်သောအကျင့်ကိုကျင့်ပြီးနေထိုင်ကြတယ်ဖခင်သာကြောင်းတဲ့ညီမခွန်ဘောဟာ စိတ်တူကိုမြဖခင်သာကြောင်းတဲ့နဲ့ဝမ်းမြောက်ဝမ်းသာဖြစ်နေကြတယ် သမဏီသမဏခௌဒာစဘိက္ခုနီဘိက္ခုတာယိကာဓမ္မစေဝသူရမစတတ္တမိတန်ဃတာယိကာလို့အမည်နာမတွေခေမထေရီမတို့လိုပဲသူဖော်ပြတယ်သမဏီတဲ့သမဏဂௌတာဘိက္ခုနီဘိက္ခုတာဧကဓမ္မာသူရမသံဃတာဧကလို့ညီမခွန်ပဲကိကိဘီရင်ကြီးရဲ့သမီးတော်ညီမခွန်ဖော်တယ်မှာ အဟံဥပလဝနာသခေမဗဒ္ဒသဘိက္ခုနီကေတာဂောရမီဓမ္မဒိဏဝိတာခဟောတိတတ္တပိဒီညီမခုနှစ်ပေါ်တွေဟာအခုပဒါစာရာရဲ့ရသော်ဗျာလက်ထက်ရောက်တဲ့အခါမှာဥပလဝနာရဲ့ခေမာရဲ့ဗဒ္ဒရဲ့ကိတာဂေါရမီရဲ့ဓမ္မဒိဏရဲ့ဝိသခာရဲ့လို့ခေါ်တော့မြတ်စွာဘုရားလက်ထက်မှာလာရောက်ပြီးတော့ဖြစ်ကြတယ် အဲ့ဒါလို့ကုသိုလ်ကောင်းမှုတွေလောက်လာခဲ့သည့်အတွက်ကြောင့်ကုသိုလ်ကံရဲ့ဆွမ်းအားကြောင့်ဒီဘဝကလူဘဝကကတ္တဗဖရာလက်ထက်မှာလူဘဝကကွယ်လွန်နေဆောက်ရောက်သွားတဲ့အခါမှာတာဝရိန္ဒနတ်ပြည်ရောက်တယ်အဲ့လိုပဲနောက်ဆုံးခေါ်ရမြတ်စွာဘုရားပွင့်တော်မူတဲ့နောက်ဆုံးဘဝရောက်လာတဲ့အခါကျတော့ တာဝတိမြို့ရှိတဲ့ဥစ္စာ ချမ်းသာကြွယ်ဝတဲ့တထေးသမီးလာပြီးတော့ဖြစ်တယ်အဲ့တော့အလုံးဟာတထေးသမီးကြီးတော့ဖြစ်ကြတာမဟုတ်ဘူးပေါ့နော်ပတ္တစာရာကတော့တထေးသမီးလာဖြစ်တယ်အဲ့တထေးသမီးဖြစ်တဲ့အခါမှာစိတ်တွေစိတ်ထားတွေနှုပြတဲ့အရွယ်ဆိုတာ အတွေးတွေချွတ်ချော်တာမျိုးတွေဖြစ်လာတတ်တယ်ပေါ့နော်ဒါကြောင့်မို့ယထာသယုပနယုပနုပေတာဝိတက်ကဝတ္တခာအဟံသူဟာအရွယ်လေးကနုပြိုပြီးတော့ပြိုရွယ်ရောက်လာတဲ့အခါကျတော့စိတ်ရဲ့စိတ်ရဲ့နောက်အတွေးတွေရဲ့နောက် အတွေးတွေကိုမလွန်ဆန်နိုင်တဲ့အနေအထားမျိုးရောက်တယ်ပေါ့စိတ်ကူးရင်တယ်လို့ပြောရမယ်ထင်ပါတယ်ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေပြီးပြီးစိတ်ကူးရင်တတ်တယ်အတွေးတွေလွယ်မှားတတ်တယ်သူလည်းအတွေးရဲ့နောက်လိုက်သွားပြီးတော့နရံစာရပတိဒိဋ္ဌဝါတိဏတတ္တေအခိဆံမိဘပေးစားတာမိဘပေးစားတဲ့ပုဂ္ဂိုလ်နဲ့မဟုတ်ဘဲနဲ့ သူခိုင်းစေနေတဲ့အမျိုးသားသူ့ရဲ့ကျွန်အမျိုးသားနဲ့ပဲတိတ်တဆိတ်အိမ်ကနေထွက်ပြေးသွားကြတယ်ဆိုဒါပတ္တာစာရီရဲ့ဇလံကိုသိထားကြတဲ့အတိုင်းပေါ့နော်အဲ့လိုပဲမောက်မှားပြီးတော့ကိုယ်စိတ်ကိုမနိုင်လို့ဒီလိုဖြစ်သွားကြတော့ဧကပုဒ္ဒပတုတာဟံထုတိယောကုသိယပါမဟာ အဲ့တော့ဒိဋ္ဌစိတ်မိဘတွေနဲ့ဝေးရရက်ကိုသွားပြီးတော့ပုံနေကြတာဒီလိုဇလန်းတွေကခဏခက်လည်းရှိတာပါပဲနော်ရှိတာပဲအဲ့ဒီချိန်မှာ ပထမသားလေးတယောက်ရတယ်ဒုတိယကလေးကဝမ်းထဲမှာရှိတယ်အဲ့ဒီပထမကလေးရပြီးတော့ဒုတိယကလေးဝမ်းထဲရောက်တဲ့အချိန်မှာအမေဖေတွေမတွေ့ရတာကြတော့တွေ့ချင်လာတယ်ဒါသဘာဝပဲပေါ့ အမေဖေတွေတွေ့ကျင်လာတယ်တွေ့ကျင်တော့သူဟာနာရောစေတိပဋိမမတဒါတံမိပဒါတိတေပဝတိတေဆိုလိုတာကအဲ့ဒီမိဘတွေကိုတွေ့ဖို့သူစိတ်ကူးရတဲ့အခါမှာသူ့မျိုးသားကိုမတိုင်ပင်ဘူးမတိုင်ပင်တော့သူခྱི་ထွက်နေတဲ့အချိန်လေး တခြားရက်သွားနေတဲ့အချိန်လေးမှာဧကိကနေကတာခေဟာခန္တုံသာဝတိမုတ်တမသာဝတိမြို့မိဘအိမ်ပြန်မို့ရအတွက်တယောက်တည်းထွက်လာခဲ့တယ်မိဘအိမ်ပြန်ခြင်းနဲ့ဇောနဲ့ဝေးလံတဲ့နေရာကနေသာဝတိမြို့ကိုတယောက်တည်းထွက်လာခဲ့တယ်တတော်မေသာမိအာဂန္ဓဝသမ္မာဝေတိပဋိမမှာ သူထွက်သွားတဲ့အခါမှာအမျိုးသားထွက်သွားတယ်လို့သိတဲ့အခါနောက်ကနေလိုက်လာတယ်လိုက်လာတော့လမ်းမှာမိတယ်လို့ဆိုတယ်လမ်းလမ်းရောက်လာတဲ့အခါမှာအဲ့ဒီခေတ်ကကိုညောင်းသွားကြတဲ့ခီးတွေဆိုတရမေကမ္မဇာဝတာကမ္မဇာလေးဆိုတာကဝန်ထဲကကလေးမွေးဖွားဖို့အတွက် ကံ့ကြောင့်ဖြစ်လာတဲ့လေကိုကမ္မဇလေလို့ခေါ်တယ်နော်ကမ္မဇလေဒီကလေးကလေးတူမွေးတော့မယ်ဆိုလို့ရှိရင်အဲ့ဒီဝမ်းထဲကလေကဥရုကြောင့်ဖြစ်တာလည်းမဟုတ်ဘူးအာရကြောင့်လည်းဖြစ်တာမဟုတ်ဘူးတရဝရရဲ့ကံကြောင့်ဖြစ်လာတာဒါကြောင့်ကမ္မဇလေလို့ခေါ်တယ်ကံကြောင့်ဖြစ်တဲ့လေအဲ့ဒီလေနဲ့ ပုပ္ပန္နာအတိထာရုဏာကမ္မဇန်လေးချောင်းအလွန်နာကြီးတဲ့နာကြည်နဲ့ဒုက္ခကိုခံစားရတယ်တဲ့အဲ့ဒါခီးသွားရင်လမ်းမှာဖြစ်တာဩဋိဒောသမဟာမေကောပတုတိတမေမမအတူထွက်လာတဲ့ညပဲလမ်းရောက်တဲ့ညမှာပဲမိုးကြီးကလည်းတက်လာတယ် သူကလေးမီးဖွားမဲ့အချိန်လေးမှာမိုးကြီးတက်လာပြီးတော့ရွာချတယ်အဲ့ဒီအချိန်မှာလိုက်လာတဲ့သူ့ရဲ့မြို့သားယောက်ျားကိုဓပ္ပထာယယထာခန္ဓာသာမိတပိနမာရိတောမိုးရတော့လွန်အေးမြပြီးနေတဲ့အခါမှာမိဖို့ဖို့ရအတွက်ထင်းရှာတဲ့အချိန်လေး ထင်းသွားရှာရင်ကနေပြီးတော့မွေကိုက်လို့သေဆုံးသွားတယ်ပေါ့အဲ့ဒါလည်းသူပြန်ပြောပြတယ်တတဝိဇာဒဒုက္ခေနအနာထကပနာဟံအဲ့တုန်းကသူဟာဒုက္ခရောက်လိုက်တာမပြောနဲ့တဲ့သူ့ရဲ့ထုတ်ပတ်ဒီသူကသူပြန်ပြောတဲ့စကားတွေပေါ့နော်တတအဲ့ဒီတုန်းကဘယ်သူမှဟိုအကိုရမရှိပဲနဲ့ မွေးဖွားတဲ့ဒုက္ခနဲ့ဆင်းရဲဒုက္ခရောက်လိုက်တာတဲ့ကုံတရိန်ပုရိတန်ဒိတ်သွာမနဲ့လင်းတော့သာဝတိကိုသွားမယ်ဆိုတော့ချောင်းရည်တွေကစီးနေတယ်အဲ့ဒီချောင်းကိုဖြတ်ပြီးတော့ဟိုဘက်ကိုသွားရမှာဖြစ်တယ်ပေါ့ကုံတရိန်ပုရိတန်ဒိတ်သွာကိစ္ဆန္တိတကုလလယံအဲ့ဒီနာလည်းပဲ စွန်နေဝန်လိုငှက်တွေဒီတားရက်ကိုခြိရတဲ့ငှက်တွေကလည်းပဲအဲ့ဒီချောင်းမေးမှာပြည့်နေတာပဲငှက်ကြီးတွေလည်းပေါ်တယ်ပေါ့အဲ့ဒီချောင်းကိုသူဖြတ်ကူဖို့သွားတဲ့အချိန်မှာဘာလံအာရာယအတရိအရွယ်ရောက်စား အရွယ်ရောက်ပြီးလမ်းလျှောက်နိုင်တဲ့ကလေးလေးကိုခေါ်ပြီးတော့မြစ်ကူးတယ်ဟိုဘက်ကူးတယ်ပေါ့လေပါရကုလေစာဧကကံဟိုဘက်ကံကူးသွားတယ်ကူးသွားပြီးတော့အဲ့ဒီကလေးငယ်လေးကိုခြီးပြီးတော့ဟိုဘက်ကံကိုကူးသွားတယ်ဒီဘက်မှာကလေးလေးတယောက်ကြံ့ရတယ်တာယိတဝပါလကံဗုဒ္ဓံဣတရံတရဏယဟံ အဲ့ဒီရှင်ခွင်ထဲကကလေးလေးကိုဟိုဘက်ကန်းကိုပို့ပို့ပြီးတော့ကလေးလေးကိုတိတ်ထားခဲ့ပြီးတော့ဒီဘက်ကန်းကြံရစ်တဲ့အရွယ်လေးနှစ်နှစ်သားလောက်အရွယ်ရတဲ့ကလေးလေးကိုပြန်ခေါ်တာနော်ပြန်ခေါ်ဖို့ဒီဘက်ကန်းကိုပြန်ကူးလာတဲ့အချိန်မှာဟိုဘက်ကန်းချထားခဲ့တဲ့ကလေးလေးကမွေးဖွားကာစဆိုတော့ ညကမှမွေးထားတဲ့ကလေးဆိုတော့ပြန်ဝဲနေတဲ့ငှက်တွေကအဲ့ဒီကလေးကိုတားထစ်ထင်ပြီးတော့ငှက်ကြီးတကောင်ကဝင်ပြီးတော့ခြေထောက်နဲ့ကုတ်ပြီးတော့ခြူသွားတယ်ပေါ့စွန်ခြီသွားတယ်လို့ပြောကြတာเนาะစာထဲမှာတော့ဝန်းလိုငှက်လို့လည်းသုံးတယ်ခြီးတဲ့ငှက်ကြီးတွေဆို ဝင်ပြီးတော့ခြေထောက်နဲ့ကုတ်ပြီးတော့ရှူသွားတာဖြစ်နိုင်တယ်ပေါ့နိဝတ္တာဥက္ကုသောဟာတိတရုဏံဝိရပန္တကကလေးငိုနေတဲ့ကလေးလေးကိုဝန်လူငယ်ကြီးတကောင်ကခြေတော်ကြားထဲမှာကုတ်ပြီးတော့ပြန်သွားတယ်ဣတရင်စဝဟိတော်တော်သူကမြင်းလေကောင်ပဲရှိသေးတယ်ဟိုဘက်ကကလေးရှိမရောက်သေးဘူး လှမ်းပြီးတော့အဲ့ဒီငှက်ကြီးကို၆တာဟိုဘက်ကကလေးကသူ့ခေါ်တဲ့ထင်ပြီးတော့ရေထဲဆင်းလိုက်တဲ့အချိန်မှာရှည်စည်းအမတန်ကတန်းနေတဲ့မြစ်ဖြစ်သည့်အတွက်ကြောင့်ရှည်စည်းတဲ့နှစ်နှစ်သားအရွယ်ကလေးလေးကပါသွားပြန်ဟိုဘက်ကုန်းမုံတိတ်ထားတဲ့ကလေးကလည်းစွန်ချီသွားတယ်ငှက်ချီသွားတယ်ဒီဘက်ကကလေးကလည်းရှည်တယ်မျောပါသွားတယ်ဆိုတော့အဲ့ဒီအချိန်မှာစဉ်းစားကြည့်ပေါ့နော် ဒုက္ခတွေဘလောက်ကြုံလဲဆိုတာလမ်းမှာလည်းသူအကွာထားပြုတဲ့ယောက်ျားလည်းသိဆုံးသွားတယ်တော့အဲ့လိုပါရမီရှင်ဖြစ်ပြီမဲ့လို့နောက်ဆုံးအချိန်မှာအခုလိုဒုက္ခရောက်ခဲ့တဲ့အကြောင်းတွေသူပြန်ပြောပြတာသာဝတိနဂရံကတ္တဝအသောသိမ့်သစနေမတိအဲ့လိုဖြစ်သွားတဲ့အချိန်မှာ ရှင်တွေကတောကဟာပထမကြီးမားတယ်ပေါ့ ဒါပေမဲ့လို့သူဖြေနိုင်သေးတာဘာရှိတော့လမ်းမှာယောက်ျားသိခဲ့တယ်ကလေးနှစ်ယောက်လုံးလဲတယောက်ကရေထဲမျောသွားပြီတယောက်ကစွန့်ချီသွားပြီတော့အဲ့တော့ဖြေလို့ရတာဘာရှိသေးတော့ဆိုတာဝတိမြို့မှာအမေဖေရှိသေးတယ်ဆိုတဲ့အတွေ့နဲ့အတင်းထားတယ်ဟောအတင်းထားတယ်ဒါပေမဲ့တောကကတော့အကြီးကျယ်ဖြစ်နေပြီပေါ့နော် အဲ့ဒီမှာတာဝတိနဂရံခန္ဓဝါတာဝတိမြို့ကိုသွားအသောသိသစနိမတိတာဝတိမြို့ရောက်တဲ့အခါမှာသူမိဘတွေရဲ့သတင်းကိုကြားရတော့တာပဲမကောင်းသတင်းကြားရပြီတရဩဆံသောကတ္ထမဟာသောကသမပိတာ အဲ့တော့ဒီထဲမှာဘာဖြစ်တယ်လို့တော့သိချာမပါဘူးဓမ္မဝရတို့ဘာတို့မှကြတော့လေကြီးမိုးကြီးကြပြီးတော့အိမ်ပြိုပြီးတော့ဆုံးသွားကြတယ်လို့ဒီလိုပါတယ်တခုဖြစ်သွားတယ်ပေါ့နော်အဲ့ဒီမှာတာဝတိမျိုးကမိဘတွေရဲ့သတင်းကြားလိုက်တဲ့အခါတောကနှစ်ထပ်ဆင့်သွားပြီးတော့တကယ်ကိုဘိုးမမြင်လေးမမြင်စိတ်တောကတွေရောက်သွားတယ် လျှောက်တော့သူပြန်တွေးကြည့်လိုက်တော့သူ့ရင်ထဲမှာဘာတွေဖြစ်နေတော့ဆိုဥဘောပုတ္တာကာလင်ကတာရှင်တွင်ကလေးနှစ်ယောက်လည်းသေသွားပြီပန်ထေမရှံပတိမတော်လန်ခီမှာပဲယောက်ျားလည်းသေသွားပြီမာတာပိတာသဘာတာသအမေရောအဖေရောမောင်လေးရောဧကစိတံမိတရှရေ သုံးယောက်သုံးလောင်းကိုတခါတည်းပေါင်းပြီးတော့တကြိုလိုက်ရတဲ့တပြိုင်နဲ့သေသွားတယ်သုံးလောင်းပြိုင်တပြိုင်နဲ့သေသွားကြတယ်အဲ့တော့တန်တရားဆိုတာဒီလိုဒုက္ခတွေကကြုံတတ်တယ်ပေါ့နော်မကြုံတဲ့ဘဝရှိတယ်လို့ကြုံတဲ့ဘဝလည်းရှိနိုင်အဲ့ဒီလိုကြုံလာပြီဆိုရင်တော့ခန္ဓာကြီးမရှိတဲ့ပုဂ္ဂိုလ်တွေမှာအကြီးအကျယ်သောကဖြစ်သွားဒါကြောင့်မို့သူ့ရင်ထဲမှာ ဒါပဲတွေးတယ်ဥဘောပုဒ္ဒါကလင်ကတာကလေးနှစ်ယောက်လည်းသေသွားပြီပန္တိမရှံပတိမတော်လမ်းမှာယောက်ျားလည်းသေသွားပြီမာတာပိတာသဗာတာသဧကစိတံပိတစ္စရိအမေရောအဖေရောမောင်ရောဒီတပြိုင်နဲ့ပေါင်းပြီးမိသကြိုခံရရပြီအဲ့ဒီလိုနှုတ်ထဲကဒီလိုကြီးပြောသွားပြီးတော့သူဟာ အမှတ်တင်ညာတွေလွတ်သွားတယ်ဝိတင်ညီလို့ခေါ်တယ်ခေါင်းထဲကသူ့ဘဝကိုမှတ်နိုင်ခြင်းမရှိတော့ဘူးဒီတောကတွေလွှမ်းမိုးပြီးတော့မှတ်နိုင်ခြင်းမရှိတော့မှတ်နိုင်ခြင်းရှိတော့အဝတ်ကျွတ်လို့လဲကျွတ်မှမသိတဒါခိတာသပန္ဒုစအနာထာဌိနမာနတာအကုရမရှိတဲ့အခါမှာဒုက္ခရဲ့လွှမ်းမိုးမှုကိုခံရတော့ အယူသမဘဝရောက်သွားပြီတကူလုံးလဲပိန်ချုံလို့နော်အသားရည်ကလည်းဖြူပါဖြူရောဖြစ်သွားတယ်တထေသမီးဘဝကစုပ်ပြတ်သွားတယ်ပေါ့ဒီချိန်မှာနော်အဲ့လောက်ထိဒုက္ခရောက်သွားတယ်ဣတောတတော်ဗမန္တိဟံဟိုသွားလိုက်ဒီသွားလိုက်ဘယ်နေရာမှသူမရက်တည်နိုင်ဘူးနေရာအနှံ့ပြားလျှောက်သွားစကားကဒါပဲပြောတယ်နော် အဲ့ဒီလိုအယူသည်မဘုရားရောက်သွားတဲ့အခါမှာရသော်ဘုရားတရားဟောနေတာနဲ့သွားဆုံမိတယ်တရက်တော့အတ္တတံနရတရထေရသော်ဘုရားတရားပွဲရောက်သွားတဲ့အခါမှာဓမ္မပဒမှာရေးထားတာတော့တီးတဲ့ဆုံနေတယ်ပေါ့ဒီမှာတော့ဒီကာထာတွေရေးထားသလောက်ပဲအဓိပ္ပာယ်ပြောပြမယ်နော်ရသော်ဘုရားကိုတွေ့တယ်တဲ့ တရားဟောနေတဲ့အချိန်တွေ့တော့တတော်ဩစမန်တတ်တာအဲ့တော့မြတ်စွာဘုရားပိဋကတ်မှာတရားဟောတာတရားဟောနေတော့မြတ်စွာဘုရားကြွတဲ့လမ်းကဘယ်သူမှမထိုင်ဘူးအဲ့ဒီလမ်းကြောင်းကနေဘုရားကနေသူရောက်လာခဲ့တယ်သူဆိုးတယ်ပေါ့နော်ဘုရားနာထီရောက်လာတောကတဲ့မှာတောကုံမတ္တကလို့ခေါ်တယ်တောကကြောင့်ယူသွတ်သွားတာအဲ့တော့ယူသွတ်တာမျိုးမျိုးရှိတယ် ရာဂကြောင့်ယူသွတ်သွားတာရှိတယ်။ဥမာရန္တိတွေ့လို့ယူသွားတာတွေကရာဂကြောင့်ယူတာယူသွတ်ခြင်းပဲ။ဒေါသတွေထွက်ပြီးတော့ယူသွတ်သွားတယ်ဒေါသုတ်မတ္တကလို့ခေါ်တယ်။ဒေါသဥမတ္တကဒါကြတော့သောကုံမတ္တကလို့ခေါ်တယ်။သောကကြောင့်ယူသွတ်သွားတာ။အဲ့တော့ဒီယဉ်နှင်းမှာဒီသောကလွှမ်းမိုးသွားလို့ရှင် သူ့ဘဝသူမထိန်နိုင်စွာမရှိတော့ မရှိနိုင်တော့ယူသွတ်သွားတယ်ယူသွတ်သွားရင်မြတ်စွာဘုရားစီရောက်တော့လေဘာရလို့မဟုတ်ပိဋကကြရဲဝင်သွားတာပဲသူသွားမိရသွားတာအဲသူဝင်လာတာမြင်တော့မြတ်စွာဘုရားကပုတ်တေမာသောစီအတ္တတာမြတ်စွာဘုရားဟောလိုက်တာချစ်သမီးဘာဖြစ်လို့စိုးရိမ်နေရတာလဲဆိုတာ ဒီစကားလေးချစ်သမီးမဆွေးရင်နဲ့တောကမဖြစ်နဲ့ကိုယ့်ကိုယ်သတိထားလို့အဲဓမ္မဓမ္မပဒမှာတော့တတိံပฏิလဘပခိနီလို့အားတယ်ဒီမှာတော့ပုတ်တိမသောစိအတ္တတာအဲ့တော့ကိုယ့်ကိုယ်လောက်ကြီးမဆွေးရင်နဲ့ဘာဖြစ်လို့စိတ်ပူနေရသလဲလို့မြတ်စွာဘုရားရဲ့အကျဉ်းသာစကား ပြောပြီးတော့ပြောလိုက်တဲ့အချိန်လေးမှာစိတ်သက်သာရအနည်းငယ်ရသွားပြီမြတ်စွာဘုရားဆက်ပြောတယ်အတ္တနန္တေခဝေတတုတဲ့သူကဘသူရှာနေတော့ဆိုလမ်းမှာတည်သွားတဲ့သားနှစ်ယောက်လိုက်ရှာတယ်လမ်းမှာတည်သွားတဲ့သူ့မျိုးသားလိုက်ရှာနေတယ်အမေဖေမောင်လေးတာဝတိမျိုးမှာအဲ့ဒါကိုလိုက်ရှာတယ်တည်သွားတဲ့လူတွေလိုက်ရှာနေတာ အဲ့တော့မြတ်စွာဘုရားကအတ္တနန္တေကဝေတတုမင်းသူတို့မရှာနဲ့ကိုယ့်ကိုရှာဒီစကားကတော့ထိရောက်တဲ့စကားပဲเนาะဒီစကားလေးကဓမ္မပဒမှာတော့မပါဘူးနဲ့တူတယ်ဒီမှာပါတယ်ဖာရဝဂီညီနောင်၃ယောက်တုန်းကလည်းပဲမြတ်စွာဘုရားသူတို့ညီနောင်၃ချိတ်တုန်းကအမျိုးသမီးတယောက်ကိုလိုက်ရှာကြတော့မြတ်စွာဘုရားမေးလိုက်တယ် မင်းတို့အမျိုးသမီးရှာတာနဲ့ကိုကိုကိုရှာတာဘယ်ဟာဘယ်ဟာမြတ်တယ်လဲလို့ဆိုသူသဘောပေါက်သွားတယ်ကိုကိုရှာတာမြတ်ပါတယ်အေးအဲ့ဒါဆိုထိုင်ကြလို့ဆိုပြီးကိုကိုရှာဖို့ပြောတယ်အဲ့မှာမြတ်စွာဘုရားသုံးတဲ့အတ္တဆိုတဲ့စကားလုံးသုံးလိုက်တာအဲ့ဒီအတ္တလို့သုံးလိုက်တဲ့အခါကျတော့အတ္တရှိတယ်လို့ယူဆတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားအတ္တဝါဒီပဲကိုယ့်ကိုရှာခိုင်းတာပဲလို့ဆိုပြီးတော့ ဟောကြပြောကြတာတွေလည်းရှိတယ်ရေးကြသားကြတာတွေလည်းရှိတယ်ချို့နောက်တိုင်းကလူတွေကလည်းမြတ်စွာဘုရားဒီဝိထုကျင့်အတ္တကိုရှာလို့ပြောတာဟာဟိန္ဒူဝါဒနဲ့တူတူပဲလို့သူယူဆတဲ့ပုဂ္ဂိုလ်တွေရှိတယ်မြတ်စွာဘုရားဆိုလိုတဲ့အတ္တကိုကိုကိုရှာဆိုတာဒီအတ္တကိုရှာတယ်ဆိုတာကိုအကျိုးရှိမဲ့ကိုတရားကိုရှာခိုင်းတာမြတ်စွာဘုရားဘယ်တော့မှဆိုဒီလိုပဲသုံးတယ် အတ္တဒီပါဘိခွေဝိရထမာအညတိပါအတ္တဒီပါဘိခွေဝိရထအတ္တတရဏမိမိကို အာကိုကြမိမိကိုစီတာလဲမိမိရဲ့ကိုယ်ွယ်ရာဖြစ်ကြဆိုပြီးအဲ့ဒီလိုကိုကိုကိုရှာလို့ပြောပြီးတဲ့နောက်မှာဓမ္မဒီပါဘိခွေဘဝထဓမ္မတရဏတရားကိုအာကိုကြလို့ဆိုတဲ့စကားလား ကိုကိုအာကိုဆိုတာတရားဟုတ်အာကိုပါလို့ပြောတာเนาะအဲ့ဒါလဲကိုပဲကိုကိုပဲအဲ့တော့ဒီမှာအတ္တနန္တေခဝေတတုမင်းသူများရှာမဲ့အစားကိုကိုရှာပါလားကိုကပျောက်နေပြီလေသူများလိုက်ရှာနေတော့ကိုပျောက်နေတယ်ကိုအရေးမရှာဘဲနဲ့သူများအရေးကိုရှာနေတာဖြစ်လို့မြတ်စွာဘုရားကအတ္တနန္တေ တေကဝေတတုမင်းကိုကိုကိုပြန်ရှာလိုက်တဲ့ကိနိရထံဝိဟဉ္ဇတိအကျိုးမဲ့ဘာဖြစ်လို့စိတ်ပင်ပန်းခံနေတာလဲကိုကိုရှာပါသူများကိုမရှာပါနဲ့လို့အဲ့ဒီစကားကသူ့ဘဝအကြီးကျယ်ပြောင်းလဲသွားစေတယ်တတိတွေရသွားတယ်ဒါမြတ်စွာဘုရားရဲ့ psychotherapy နဲ့ဖြစ်တယ်ပေါ့နော် ကိုကိ psychology တွေ psychiatric တို့ကုတာတွေကဒီဘက်စိတ်ပြောင်းအောင် လုပ်ပေးတဲ့သဘောပဲမြတ်စွာဘုရားကအမှန်တရားနဲ့ဟောပြောလိုက်တဲ့အခါမှာဟုတ်သားပဲသားနှစ်ယောက်ကတည်သွားပြီပဲယောက်ျားလည်းလမ်းမတည်သွားပြီပဲသူလည်းတွေ့ခဲ့တာပဲလေတည်သွားပြီအမေဖေးတွေတည်တယ်ဆိုတာလည်းသတင်းရထားပြီပဲ အဲ့တော့ငါသူတို့ရှာနေတာပဲတွေ့မလဲအဲ့တော့ကိုယ့်ကိုရှာမယ်ဆိုပြီးမြတ်စွာဘုရားကိုယ့်ကိုရှာတဲ့ဤကိုဟောလိုက်တာအဲ့ဒါဒီသုတ်တံမှာတော့ဒီဒီဇာလန်းမှာတော့အနှစ်ချုပ်ကအဲ့ဒါပေါ့အနှစ်ချုပ်ကအဲ့ဒါဒီဒုက္ခဒုက္ခတွေ့တာတွေကတော့အနှစ်ချုပ်မဟုတ်ဘူးတန်တရာရဲ့တဘာဝတွေကိုဖော်ပြတာ ဒီကနေ့ထင်မှလည်းပဲဒီလိုဒုက္ခဒုက္ခမျိုးတွေရှိကြမှာပဲလေကိုယ်ကိုယ်တိုင်မကြုံရင်သာပဲကြုံတဲ့ပုံကိုယ်တွေကြုံကြတာပဲမိသားစုအတွင်းမှာဒုက္ခရောက်ကြတာတွေအဲ့လိုဟာတွေပြည့်နေတာအဲ့ဒီလိုဖြစ်တဲ့အခါမှာဒီဒေသနာတော်လေးကိုတတိယရကိုကိုကိုပြန်ရှာဖို့လိုတယ်သေသွားတဲ့လူတွေတန်းတာပြီးတော့ နေမဲ့စားကိုယ့်ကိုရှာကိုပြောက်မနေစေနဲ့ကိုဟာပျောက်ဆုံးနေတယ်ရှာဝေတဲ့ထဲမှာကိုမပါဘူးတည်တော်တဲ့လူတွေကိုရှာနေတာဖြစ်တယ်ပေါ့အဲ့တော့ကိုကိုကိုရှာရမယ်ဆိုတာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားတရားဟောတဲ့နေရာမှာဒီနေရာကအနှစ်သာရပဲနတ္တန္တိပုဒ္ဒတာနာရတယ်သူကဥဘောပုဒ္ဒကာလင်္ကတာ သားလေးနှစ်ယောက်ဟာလမ်းမနဲ့တည်သွားပြီမရှိတော့ဘူးတည်သွားပြီအဲ့သားလေးတွေကြည့်နေတော့သူ့စိတ်ထဲမှာဒီသားလေးတွေကခုချိန်သူပြုစုမဲ့သူ့မှာမျောလင်းချက်တွေရှိမှာပေါ့အားကိုရမဲ့သားဘယ်သူပဲဖြစ်ဖြစ်သာသူကြီးကိုမျောလင်းချက်ရှိကြတာပဲအမျိုးရှင်လည်းအမျိုးပေါ်မျောလင်းချက်ရှိတာပဲအမေရှိတဲ့လူကလည်းအမေပေါ်အားကိုအားတာအဖေရှိတဲ့လူကလည်းအဖေကို မောင်နှမရှိတဲ့ပုဂ္ဂိုလ်ကလည်းမောင်နှမမရှိရင်လည်းပဲရှားကြံပြီးတော့အာကိုကြတာလည်းရှိတာဘဝဆိုတာဒီလိုပဲအာကိုရရှားတတ်တဲ့အလေထားရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားဟောလိုက်တာနတ္တန္တိဒါနာ ပုဒ္ဒဒါနာယကဲတင်နိုင်ဖို့အတွက်ကိုယ့်ကို အကာအကွယ်ပေးဖို့သာသမီဆိုတာလောကမှာမရှိပါဘူး ကိုယ့်ကိုကာဝယ်ဆောက်ရှောက်မဲ့သာသမီဆိုတာလောကမှာမရှိဘူးလို့ပြောတာအဲ့လူတွေကတော့ရှိတယ်လို့ပြောကောင်းပြောလိုက်ပဲနော်ဖယ်သားပြင်အာကိုရတယ်သူလှုပ်ကြွေးနေတာဒါသူအာကိုရတယ်လို့ဒီလိုထင်ကောင်းထင်မယ်တော့အာကိုရတဲ့အပိုင်းလေးတွေကြည့်မယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်သို့တော့ ကိုခြင်းကိုတားဆီးနိုင်တာမဟုတ်ဘူးနာခြင်းကိုတားဆီးနိုင်တာမဟုတ်ဘူးနောက်ဆုံးသေခြင်းကိုတားဆီးနိုင်တာမဟုတ်ဘုန်းကြီးတို့ကိုယ်တိုင်ကိုငငယ်တော့မသိနားမလဲအော်ဆရာဝန်ကြီးတွေကိုမိသားစုတွေမှာဆရာဝန်ရှိရင်တော့မသေးဘူးလို့ထင်တယ်ယောဂါတွေမဖြစ်ဘူးမသေးဘူးလို့ထင်တယ်အော်အကူရတယ်လို့စိတ်ထဲမှာအောက်မေ့ခဲ့ဘူးတဲ့ပေါ့ငယ်တော့အကူတယ် တကယ်လဲအဲ့ဒီစိတ်ကဖြစ်ခဲ့ဘူးတယ်ပေါ့နော်အာကိုတဲ့စိတ်တွေအများကြီးဖြစ်ခဲ့ဘူးတယ်နောက်ကြတော့အော်ဆရာဝန်လည်းသိတာပါလားဆိုတာဒီသိလာတဲ့အခါကျဆရာဝန်ရှိတဲ့မိသားစုမှာလည်းပဲသားသမီးတွေဆရာဝန်ရှိတဲ့အမေရမတတ်နိုင်အမေဖေးဆရာဝန်ဖြစ်တဲ့သားသမီးမတတ်နိုင်ဘူးဆိုတာဒီနောက်ကြတော့အတွေ့အကြုံကနေဆုံးမသွားတော့အော်ဘယ်သူဘယ်သူမှတကယ်ကြတော့ အာကိုရတာမရှိပါလားဆိုတော့သဘောပေါက်ပါတယ်တကယ်သဘောမပေါက်တာငယ်တော့တော့ဆရာဝန်ရှိတယ်ဆိုရင်မသေးဘူးလို့ယောဂမဖြစ်ဘူးလို့ငါတို့အမျိုးတဲ့ဆရာဝန်မရှိလို့လို့ဒီလိုစိတ်ကထင်တာเนาะအဲ့တော့မြတ်စွာဘုရားဒါပတ္တစာရိယာလည်းဒီတိုင်းပဲတစ်ခု ဖြစ်မယ်ပတ္တစာမြတ်စွာဘုရားကနတ္တန္တိပုတ္တာသာသမီဆိုတာမရှိပါဘူးတဲ့ ဘာအတွက်မရှိတာတော့ဆိုတာနာယကိုယ်ကိုကာဝယ်ဆောက်ရှောက်ပေးနိုင်တဲ့စွမ်းရည်တတ္တိရှိတဲ့သာသမီမျိုးဆိုတာမရှိပါဘူးလို့ပြောတာကိုအိုရာကိုမအိုအောင်ယောဂရတာကိုမရအောင်သိဆုံးရမှာကိုမသိဆုံးအောင်ကာဝယ်ပေးနိုင်တဲ့သာသမီဆိုတာမရှိပါဘူးတဲ့နောက်တော့သဘောပေါက်လာတယ်အဲ့ဒါတကယ်လဲဟုတ်လားနောက်ဆုံးမှာကိုကိုကိုပဲ ရှာရကြံအားမှသာဖြစ်တယ်ပေါ့ကိုကိုကိုပဲအာကိုအမှဆိုတာတော့အသေးရရလာတဲ့အခါသဘောပေါက်လာတယ်နော်တကယ်ကမှန်တယ်နတန္တိပုဒ္ဒတာနာယအဲတော့ဆိုရင်အမေကိုဒါအာကိုတယ်ဘုန်းကြီးတို့မွေးတော့ကဒုတိယကမ္ဘာစစ်အတွင်းမွေးတာဆိုတော့ ဗမာပြည်မှာသိတဲ့အတိုင်းပဲဂျပန်တက်လိုက်အင်္ဂလိပ်ကတက်လိုက်နဲ့ဘုံသံမြောက်တန်နေချာမှာ လူဘဝရောက်လာတာဆိုတော့နောက်ပြီးတော့လွတ်လပ်ရရတော့လေသဘုံတကန်နေနဲ့တောရွာတွေမှာဆိုရင်နေကောင်းခြင်းမနေရညကောင်းခြင်းမအေးရဆိုတဲ့အနေထားမျိုးတွေပေါ့အင်တာမကြောက်လန့်နေရတဲ့ဘဝထဲမှာ ရှင်သန်လာခဲ့တာဆိုတော့ဆိုတော့ အမေဖေတဲ့တအားကိုအဲ့ဒီချိန်မှာအမေသေးရင်ငါလည်းလိုက်သေးပဲလို့စိတ်ထဲမှာအဲ့လိုအောင်းမေ့ပူတယ်အငယ်တော့ကလေအောင်းမေ့ပူတယ်အဲ့ဒါလို့အဲ့တော့သိပြကြည့်လိုက်တဲ့အခါကျတော့အဲ့ဒီစိတ်တွေပျောက်သွားတယ်ပေါ့ငငယ်တုန်းကတော့တကယ်ပဲအဲ့ဒီစိတ်တွေဖြစ်ခဲ့ဘူးလူတိုင်းလည်းဖြစ်ကြမဲ့ထင်ပါတယ်အဲ့ဒါမျိုးနော်အဲ့တော့ခုမြတ်စွာဘုရားကနတ္တန္တိပုဒ္ဒဒါနာယ ဒါနာယကိုယ်ကာဝယ်ဆောက်ရှောက်နိုင်တဲ့စွမ်းရည်တတိရှိတဲ့ဗုဒ္ဓသာမျိုးဆိုတာနတ်တန်တိလောကကြီးမှာမရှိပါဘူးဆိုတော့ကိုယ်ကာဝယ်ဆောက်ရှောက်မဲ့သာသမီမျိုးဆိုတာမရှိဘူးလို့နာညာတိနာပိပန္နဝါသာသမီမရှိသလိုဆွေတွေမျိုးတွေဆိုတာလည်းမရှိပါဘူးတဲ့ကိုအားကိုးရမဲ့ဆွေတွေမျိုးတွေကိုယ့်ဘဝကို ကာဝယ်ဆော့ရှော့နိုင်တဲ့ဆွေမျိုးဆိုတာမရှိပါဘူးတဲ့ဘယ်အခါမှမရှိတာတော့ဆိုရင်အန္တကေနာတိပဏတ္တရသော်ဗျာဟောလို့တာအန္တကေနာအဓိပဏတ္တဘဝကိုအဆုံးသတ်ပေးတတ်တဲ့သိခြင်းတရားနဲ့ရင်ဆိုင်လာပြီဆိုရင်ဒါပဲဟောအဲ့ဒီအချိန်မှာတော့ဘာမှအကုလို့မရဘူးလို့ဆိုလိုတယ်အဲ့ဒီအချိန်ကိုရည်ညွှန်းပြီးတော့ပြောတာ အဲအဲ့ဒီအချိန်မရောက်ခင်တော့အကွာရတာတွေရှိမှာပေါ့အကွာရတာတွေရှိရပါအဲတေတော့မယ်တေဖို့ကျုံလာပြီဆိုလို့ရှိရင်ကတော့တဲ့အန္တကေနအဓိပန္နတတေခြင်းတရားကလွှမ်းမိုးပြီးတော့ရောက်ရှိလာပြီဆိုလို့ရှိရင်တဲ့နတ္ထိညာတိတုဒါနတာဆွေတွေမျိုးတွေမှာကာဝယ်နိုင်တဲ့စွမ်းရည်တတ္တိရှိတဲ့ဆွေမျိုးဆိုတာမရှိဘူး စွာရည်တတိမရှိတော့ဆရာဝန်တွေလည်းလက်လွတ်လိုက်ရတာပဲဆွေတွေမျိုးတွေလည်းလက်လွတ်လိုက်ရတာပဲဘယ်သူမှမကာကွယ်နိုင်ဘူးနောက်ဆုံးကြတော့နော်သိဆုံးခြင်းနဲ့ပဲရင်ဆိုင်သွားဒါအမှန်ပဲလေတေချာစဉ်းစားကြည့်အဲကိုမိရချစ်ပါတဲ့ဆိုပြီးငါသားလေးမသေးရဘူးဆိုပြီးတော့ပြောလို့လည်းမရအဲကိုမိဘ ချစ်ပါတယ်ဆိုပြီးတော့အမေမသေးရဘူးဖေမသေးရဘူးဆိုလို့လည်းမရအမေဖေသေးမဲ့သားသားကသမီးကအစားသေးမဲ့ဆိုလည်းမရကိုဟာကိုပဲအဲ့ဒီသဘာဝတရားတွေကိုဒါရိုးရိုးရှင်းရှင်းလေးပဲဒီတရားကတကယ်ကိုရိုးရှင်းတဲ့တရားသို့တော့လူတွေကရိုးရိုးမတွေးပဲနဲ့ဟိုတခြားနည်းနဲ့တွေးနေတာဟို အတွေးတွေက လွဲမှားနေတာဟုတ်အာကိုရမယ်ထင်တဲ့အတွေးတွေနဲ့တွေးနေတယ်အဲ့တော့မြတ်စွာဘုရားနတ္ထိညာတိတုဒါနတာ မင်းလိုက်ရှာမနေနဲ့တဲ့ပဒါစာရာကိုလိုက်ရှာမနေနဲ့မင်းဘဝကိုကတင်ပေးမဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးဆွေတွေမျိုးတွေမှရှိဘူးကာရုကဲနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဒီစကားဟာအလေးနဲ့စဉ်းစားဖို့တော့လိုအပ်တယ် အတန်လေးတင်ကြာပြီးတော့မထားနဲ့အချိန်ကြီးစဉ်းစားနာတန်တိဗုဒ္ဓဒါနာယကိုတေကန်ဒီချိန်မှာမသေးရအောင်ကိုတားဆီးနိုင်တဲ့သာသမီမရှိဘူးတေချင်းမှကာဝယ်ပေးနိုင်တဲ့သာသမီမရှိဘူးဆွေတွေမျိုးတွေမရှိဘူးချက်ကြည့်လိုက်ဆရာဝန်လည်းမရှိဘူးတမားတော်လည်းမရှိဘူး ဘယ်သူမှကိုသိတဲ့အချိန်ကိုဘယ်ဆွေမျိုးဘယ်မိတ်ဆွေဘယ်သူမှပိုက်ဆံနေပေးပြီးတော့ကာကွယ်လို့လည်းမရဘူး။ဘာနည်းနဲ့မှကာကွယ်လို့မရဘူး။မန္တန်မှုတ်ပြီးကာကွယ်လို့လည်းမရဘူး။နော်ဘာနဲ့မှကာကွယ်လို့မရဘူးလို့ဆိုလိုတယ်ပေါ့နော်။အလုံးဟာနောက်ဆုံးမှာတည်ဆုံခြင်းဆိုတာရင်ဆိုင်ကြရတယ် အဲ့ဒါကိုမြတ်စွာဘုရားဟောတာအန္တကေနဘဝကြီးကိုဆုံးသက်ပေးတတ်တဲ့သေမင်းသည်အဓိပဏတ္တလွှမ်းမိုးနှိမ့်ဆက်နေရလွှမ်းမိုးနှိမ့်ဆက်မှုခံနေရတဲ့ပုဂ္ဂိုလ်အဖို့ဒါနာယမသေးရအောင်ကာဝယ်ဆောင်ရှောက်ပေးမယ်ပုဒ္ဒါနတ္ထိ သာသမီနတ္တန္တိပုဒ္ဒါသာသမီဆိုတာမရှိဘူးနာညာတိနာပိမတဝါဆွေတွေမျိုးတွေဆိုတာမရှိဘူးနတ္ထိညာတိသူဒါနာတာ ကိုယ်ဆွေမျိုးတွေထဲမှာအဲ့လိုစွမ်းရည်တတ္တိရှိတဲ့ပုဂ္ဂိုလ်ကာကွယ်နိုင်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးလုံးဝမရှိဘူးလို့ပြောတာဒါကိုအချိန်ချင်းစဉ်းစားမယ်ဆိုလို့ရှိရင်တကယ်စဉ်းစားရင်တော့ကဖြောင်းနိုင်တော့ဆရာရှိတယ်ပေါ့နော်အာကိုတဲ့စိတ်လည်းလျော့သွားလိမ့်မယ်အဲ့တော့အာကိုကမှခုနကမြတ်စွာဘုရားဟောသလိုအတ္တနတေခဝေတတုမင်းကိုယ့်ကိုယ်ကိုရှာအာကိုရမဲ့ပုဂ္ဂိုလ်လိုက်မရှာနဲ့ အကုအမှာကိုသာလင်ဖြစ်တယ်ဆိုတာရသဗျာပြောတာနော်ကိုကိုကိုပဲရှာသူများတွေအာကိုစရာလို့သွားပြီးတော့ဆိုလိုတာကသူများကို အာကိုပြီးတော့မနေနဲ့ကိုကိုကိုသာကောင်းအောင်လုပ်ဖို့အရေးကြီးတယ်ဆိုရယ်ကိုတရားနဲ့ကိုနေဖို့အရေးကြီးတယ်ဆိုတာဒါကိုဟောလိုတာအဲ့ဒီတော့ဒီကရာလေးဒီဆုံးမလေးနဲ့ပဲ ပတ္တာစာရဟာကျွတ်တရားရသွားတာလေတောကကြောင့်သူကငကိုတုံးကသားလေးနှစ်ယောက်ပေါ့လေသူမျောလင်းမှာပေါ့အာကိုရမယ်ယောက်ျားလည်းအာကိုရမယ်အမေတွေဖေတွေလည်းအာကိုရမယ်ထင်ပြီးတော့ပြန်လာတာဟုတ်နောက်ဆုံးမှာအလုံးကသူ့ကိုစွန့်ပြီးတော့ထွက်ခွာသွားတဲ့အခါမှာအာကိုရဆိုတာသူ့မှာမရှိတော့ဘူးလို့ဖြစ်သွားတယ်အဲ့ဒီအချိန်မှာမြတ်စွာဘုရား တည်သွားတဲ့လူတွေမရှာနဲ့ကိုယ့်ကိုပြန်ရှာအဲ့ဒီစကားကြောင့်မို့လို့တန်တုတ်တော်မုဏိနောဝါချံပထမဖလမစ္စကံရသော်ဘုရားရဲ့ဆုံးမစကားလေးကိုနားထောင်ရင်းပဲသူဟာသောတာပန်ဖြစ်သွားတယ်နော်သဘောပေါက်သွားတယ်သောတာပန်ဖြစ်တယ်ဆိုတာရှင်ထဲမှာ ဘာရှာမယ်ဆိုတော့သဘောပေါက်သွားတာ ਨੇ တန်တရားကင်းသွားတာပဲတိဒိဋ္ဌိနဲ့ဝိသိကိစ္စဆိုတာရှင်ထဲမှာပေါ့သွားတယ်တဘာဝတရားတွေဆိုတာဘယ်အရာမှရဲတာမရှိဘူးအလုံးသိလာတယ်ကိုယ့်ကိုပြန်ရှာမယ်ဆိုတာသဘောပေါက်သွားတယ်သဘောပေါက်သွားလို့အမြင်မှန်သွားတယ်အရင်မှားတာကိုယ့်ကိုရှာမယ်ဆိုတာသူများလည်းရှာနေတယ်မှားနေတယ်လမ်းကြောင်းလွဲနေတယ် အဲ့ဒါလမ်းကြောင်းတက်ပေးလိုက်တာဒိဋ္ဌိဆိုတဲ့မာရင်းနဲ့အမြင်တစ်ခုဖယ်ရှားလိုက်နိုင်တယ်ဝိသိကိစ္စဆိုတဲ့ဘာလို့မှမသိတန်တရားပွားနေတာတစ်ခုကြော်လွားလိုက်နိုင်တယ်ဟောဒီတစ်ခုဖယ်ရှားလိုက်တာနဲ့သောတပန်ဆိုဖြစ်သွားတယ်နော်သောတပန်ပုဂ္ဂိုလ်ဖြစ်သွားတယ်အဲ့သောတပန်ဖြစ်သွားပြီဆိုတဲ့အခါမှာ မြတ်စွာဘုရားထံခွင့်တောင်းပြီးတော့ဘေကုဏီဘုရားရောက်တာမြတ်စွာဘုရားဘေကုဏီကျောင်းကိုလွှတ်လိုက်ပြီးဘေကုဏီဘုရားနဲ့ပပိစိတ်တဝါနနစိရာအရဟတမပ္ပပုနေအယူဘဝတောကကြောင့်အယူမဘဝရောက်သွားတဲ့ပတာစာတွေဟာဘေကုဏီဖြစ်လို့သိပ်မကြလိုက်ပါဘူးတဲ့အရဟတမပ္ပပုနေ ရဟန္တာမအဖြစ်သို့ရောက်ရှိသွားပါတယ်တဲ့အဲ့တော့အထူးကျင့်ရတာမဟုတ်ဘဲနဲ့အရတ္တမက်ဆိုတဲ့အရတ္တဖို့ဆိုတဲ့အရတ္တမက်ဆိုတာရလိုက်တာနဲ့တပြိုင်နက်အရတ္တဖို့ဆိုတဲ့အကျိုးနဲ့အတူတကွတကူအိဒီဘတ်တွေအကုန်လုံးပါသွားတယ်ပါရမီရှင်တွေကြတော့အထူးကျင့်နေရတာမဟုတ်ဘူးဥမာမဲ့ ပုဝေနိဝါဒနုဒတိညာရအောင် လုပ်နေရတာမဟုတ်ဘူးဒေဝစကုညာရအောင်လုပ်နေရတာမဟုတ်ဘူးသီးသန့်လုပ်เสียမလို့ပဲနဲ့အရတ္တဖူအရတ္တမက်ဆိုတဲ့ဒီမဲ့ရလိုက်တာနဲ့တပြိုင်တည်းအရတ္တဖူနဲ့အတူတကွခုံတုဝိသေသတွေအကုန်လုံးပါလာတယ်လို့ပြောတာနော်အဲ့ဒါဒီတစ်ခါတည်းတပြိုင်တည်းရသွားတာအတမန်ပုဂ္ဂိုလ်တွေကြတော့ အရတမန်ပုဂ္ဂိုလ်ရဲ့အရဟတမေကတော့ရတ္တဖို့ဆိုတဲ့အကျိုးတစ်ခုတည်းပဲပေးတယ်တကောအဲ့ဒီဘက်မရဘူးရိုးရိုးဖြစ်တဲ့ယန္တာပုဂ္ဂိုလ်မျိုးတွေလည်းရှိတယ်ရတ္တဖို့ပဲကြိုးပေးတယ်ကျန်တာမပေးဘူးအေးပတ္တဇာရီတို့လိုထူးခြားတဲ့ပတ္တဇာရာတို့လိုပါရမီရှင်တွေကြတော့ရရသင်ရလိုက်တဲ့ခုံတုဝိသေတာတွေစွန့်ရတ္တိတွေတပြိုင်တည်းအကုန်ရသွားတယ်တဲ့အဲ့ဒါကိုသူ ပြောတာအဋ္ဌိသုစဝတိဟောမိတကူတွေပေါ်မှာလဲတကူအဋ္ဌိပအရာမှာလည်းပဲစုစွန့်တတိရတယ်တဲ့ဒိဗ္ဗယသောတဓာတုယနန္နာတဲ့တုတဲ့ဒိဗ္ဗသောတဘိညာဉ်နဲ့ရတယ်ပရစိတ်တာနိဇာနာမိသူတော်ဘာကိုစိတ်ကိုသိနိုင်တဲ့စေတောပရိယညာအဘိညာဉ်နဲ့ရတယ် တတ္ထုသာသနာကာရိကာမြတ်စွာဘုရားအဆုံးအမတိုင်းလိုက်နာကျင့်သုံးလိုက်တာအကုန်ရတယ်ပုဗ္ဗေနိဗ္ဗာန်ဇာနာမိရှေးဘဝတွေလည်းသိတယ်ဒေဝစက္ခုဝိသောရိတံဒေဝစက္ခုဆိုတဲ့နတ်မျက်စိအဘိညာဉ်မျိုးကိုလည်းရခဲ့တယ်ခေပိတဝအာသဝေတပိရှင်ထဲမှာအကုသိုလ်တွေကိလေသာတွေစိဝင်စေတတ်တဲ့အာသဝတရားတွေလည်းကုံဆုံးသွားပြီဝိသုဒ္ဓသိင်သူနေမလား သူစိတ်ဓာတ်ဟာလုံးဝကိရိတာအညစ်အကြေးမရှိဘဲနဲ့လုံးဝတန့်စင်သွားတယ်။တာမန်ပုရုဇဉ်ပုဂ္ဂိုလ်ရဲ့စိတ်ကြတော့ကိရိတာအညစ်အကြေးတွေနဲ့ပေးကြံနေတယ်ပေါ့။အေးယန္တာဖြစ်သွားပြီဆိုရင်စိတ်ဟာအလွန်တန့်ရှင်းစေတဲ့သွားတယ်တဲ့။တတောဟံဝိနယံတပ်ပံတန္တိကေသဗ္ဗတတိနောယန္တာဖြစ်သွားတဲ့အခါသူအထူးပြုပြီးတော့လေ့လာတာ အထူးပြုရဲ့သူ လေးလာပြီးတော့လိုက်စားတာတော့မြတ်စွာဘုရားပြည့်ညတ်တဲ့ဝိနည်းကျမ်းပဲဖြစ်တယ်ပြောမယ်ဆိုရင်ဥပရိဘွဲ့ယူတာပေါ့လူတွေလည်းတူတူပဲလေဥပရိပညာရှင်ဆိုတာကိုယ်ဝါသနာနဲ့ကိုယ်လိုကြတာပဲလေအဲ့တော့လူလူပြောမယ်ဆိုရင်တော့ဒါဥပရိဘွဲ့တူကိုသူရအောင်ယူတာမြတ်စွာဘုရားပြည့်ညတ်တဲ့ဝိနည်းစည်းကမ်းတွေကိုသူနှုတ်တဲ့ရအောင်ဆောင်းတယ် လေ့လာတယ်ဘေကုဏီတွေထဲမှာ သူစွမ်းစွမ်းတမန်ဝီနည်းနဲ့ပတ်သက်လာလို့ရှင်မြတ်စွာဘုရားထံတော်မှာဝီနည်းတွေသင်တယ်ဒါတွေကမသင်လို့မတတ်ဘူးလေဥပဒေသမားတွေကလည်းဥပဒေသင်ရတာပဲဖတ်ရတာပဲဥပဒေတွေအလွတ်ရအောင်လုပ်ရတာပဲလေအဲ့တော့တတောဟံဝိနယံတပ္ပံတန္တိကေတပ္ပဓာတိနောမြတ်စွာဘုရားရဲ့ထံက မြတ်စွာဘုရားချမှတ်တဲ့ဝိနည်းဥပရိသတွေအားလုံးကိုဥက္ကဟိန်တဗ္ဗဝိထာရံအချင်းမဟုတ်ပဲနဲ့အကျဲကိုသူမှတ်ယူတယ်တဲ့ဗျာရိစယထာတထံဝိနည်းနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တော့အမှန်တိုင်းဆုံးဖြတ်နိုင်တယ်ဘယ်ဥပရိယအပြစ်ရှိတယ်ဘယ်ဥပရိယအပြစ်လွတ်တယ်ဆိုတာလေဝိနည်းနဲ့ပတ်သက်ပြီးဥပရိပိုင်းဆိုင်ရာမှာကျွမ်းကျင်နိုင်ပါတဲ့ဘေကုဏီမဖြစ် လေးလာလိုက်စားခဲ့တယ်ဆိုတာဒါလေးလာလိုက်စားမှပဲထူးချွန်တာကိုစီနောတတမိန်ခုနေတုတ်ထောမြတ်စွာဘုရားသူ့ရဲ့ဝီနီးအရာလိမ္မာကျွမ်းကျင်တာလေးလာလိုက်စားတာကိုသိရတဲ့အခါမှာသူ့ဧတရေရာတုနဲ့ချီကျူးပြီးတော့ဘေကုဏီတွေမှာဝီနီးကျမ်းဂန်ကို ရှင်နဲ့နှလုံးနဲ့ရောက်အောင်ဝိနည်းကိုဆောင်ထားတဲ့နှုတ်တဲ့ဆောင်တဲ့ဘေကုဏီမတွေထဲမှာပတာစာရဝဧခိကတဲ့ပတာစာရဟာတကယ်ကိုတယောက်တည်းအထူးချွန်ဆုံးပါပဲတို့သူဟာဥပရိရေးရာဘေကုဏီဘေကုဘေကုဏီတို့ရဲ့ဥပရိရေးရာမှာ ကျွမ်းကျင်တဲ့ယောသူကြီးဖြစ်တယ်အဲ့ဒါတွေပြောပြီးသူ ပရိစိန်တော်မယတ္ထကတံဘုရတသာသနာဩဟိတောခရုကောပါရောဘဝနတိတမှုဟတာယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမြတ်စွာဘုရားကိုကျေးဇူးတုံးဆက်လှုပ်ကြွေးပြုစုအပ်ပြီးဖြစ်သွားပြီဖရာရဲ့ကျေးဇူးတွေကျေးဇူးဆက်ပြီးသားဖြစ်သွားပြီကတံဘုရတသာသနာမြတ်စွာဘုရားရဲ့အဆုံးအမတော်ကိုပြည်ပြည်ဝလိုက်နာပြီးသားဖြစ်သွားပြီဩဟိတောဂရုကောပါတော့တကယ်လေးလံတဲ့ဝန်တုပ်ဝန်ပိုးကြီးကိုချပြီးသွားပြီ ဝနိတိတမှုဟတဘဝကိုဘဝတစ်ခုကနေဘဝတစ်ခုကိုပို့ဆောင်သွားရတဲ့တဏှာကိုလည်းပဲအမြစ်ပါမကြံအောင်တဏှာရဲ့အမြစ်ကဘယ်သူတုံးဆိုရင်အဝိဇ္ဇာပဲသမူလံတဏှာမပုတ်ရှာစာတဏှာရဲ့အမြစ်ကအဝိဇ္ဇာနော်အဲ့ဒီအဝိဇ္ဇာပါနှုတ်ပယ်လိုက်ပြီလို့သူတို့ဆိုလိုတယ် ယတတယပပစီတောကာရသမနာကာရိယသောမိအထောနုပတ်တောတပ္ပတယစနခေယဘုရားမြတ်စွာသာသနာတော်ကိုဘိက္ခုဘိက္ခုနီဖြစ်ဝင်ရောက်ကြတဲ့ပုဂ္ဂိုလ်တိုင်းတွေဟာရှိရွယ်ချက်ပန်းတိုင်ရှိတယ်။ဘာအတွက်ဝင်ကြတာလဲ။အဲ့တော့သာသနာပေါ်ဝင်တာအဲ့ဒီခေတ်မှာအမျိုးသားတွေသင်္ကန်းဝတ်သွားတဲ့အခါမှာအမျိုးသမီးလောကကဘယ်လိုထင်ကြတော့ဆိုတော့ နောင်ဘဝနတ်ပြည်ကနတ်သမီးချောချောလေးတွေနဲ့တွေ့ဖို့သင်္ကန်းဝတ်တယ်လို့ဘယ်သူကပြောလိုက်တယ်မသိဘူးအဲ့တိုင်ယုံကြည်နေကြတာအမျိုးသားတွေသင်္ကန်းဝတ်သွားလို့ရှိရင်အဲ့တော့နောင်ဘဝနတ်သမီးတွေနဲ့နေရတယ်ဟုတ်ချင်လည်းဟုတ်မှာခုခေတ်လည်းပဲတချို့ဘာသာတွေရှိတယ်လေကောင်းကင်ဘုံမှာနတ်သမီးတွေနဲ့နတ်သမီးတွေနဲ့နေရတယ်ဆိုတော့ယုံကြည်တာတွေရှိတယ်လေ မနေရပဲနဲ့ဟိုဘက်ကလှမ်းတစ်ချောင်းဒီဘက်ကလှမ်းတစ်ချောင်းနဲ့နောက်ကနေပြီးတူထမ်းနေတဲ့ငရဲရောက်သွားရင်တော့ဒုက္ခတူနဲ့ထုလှမ်းနဲ့ထိုးခံရတဲ့နေထားမျိုး ရောက်သွားနိုင်သေးတယ်အာကုသို့ဖြစ်နေလို့ရှိအဲ့တော့အဲ့လိုစိတ်ကူးရင်ညတာတွေရှိတယ်လေဖះလက်ထက်ကအမျိုးသမီးတွေကငငယ်ရွယ်နဲ့ယဟန်တော်တွေသူတို့အိမ်အောင်ဘက်တည်းကသာသနာပေါင်းဝင်သွားတဲ့အခါမှာနောက်ဘဝတူတူတူတူပြောကြရတာ ဘာဖြစ်လို့ဘုန်းကြီးဝတ်ကြတာဘာဖြစ်လို့ဘုန်းကြီးဝတ်ကြတာအိမ်တော်မွားနတ်သမီးတွေနဲ့ဟိုဘက်900ဒီဘက်900နတ်သမီးတစ်ဆောင်နဲ့နေဝတ်ကြတယ်လို့ပြောတယ်အဲ့လိုအမှတ်မှားနေကြတာတကယ်ကတော့အဲ့ဒီလိုမဟုတ်ဘူးတဲ့ယတ္တထာယပပ္ပစီတောကာရတမအနာကာရိယံသောမိအထောနုပတောရှင်တဲ့ကိလေသာတွေအပူတွေအလုံးကိုရှင်းနိုင် ရှင်းနိုင်တဲ့အဆင့် ရှင်ထဲမှာစိတ်နှလုံးအေးချမ်းပြီးတော့ကိလေသာတွေကင်းစင်သွားတဲ့အနေထားပန်းနိုင်မယ်အရဒဖလပရိယောသနာဘဂဝတောသာသနာရသော်ဘုရားရဲ့သာသနာတော်ရဲ့ဥတီဥတီချက်ပန်းနိုင်ဟာအရဒဖို့ပဲဖြစ်ပါတယ်အရဒဖလဆိုတဲ့ရဟန္တာတွေရရှိတဲ့အကျိုးမျိုးကိုဆိုလိုတယ်ပေါ့အရဒဖို့ဆိုဖို့လို့ပြောလို့သိပြီးတော့ဟို စိတ်ကတမျိုးထင်ရတယ်ပေါ့နော်အရတ္တမက္ခဆိုတဲ့ကုသိုလ်ဟာဒီကုသိုလ်ရလိုက်တာနဲ့တပြိုင်တည်းရှင်ထဲမှာရှိတဲ့လောဘဒေါသမောဟအားလုံးဟာလုံးဝကုန်သွားတယ်သူဖြစ်လိုက်တာနဲ့လုံးဝကုန်သွားတယ်အဲ့ဒီအရတ္တမက္ခအကျိုးပေးတဲ့အကျိုးတရားကဘာလို့ဆိုအရတ္တဖလားရှင်ထဲမှာကိလေသာကင်းစင်သွားတဲ့အနေအထားမျိုးကိုဆိုလိုတယ်ပေါ့ တော့ယင်ထဲမှာကိလေသာကင်းစင်သွားတဲ့အနေအထားမျိုးဟာဘလောက်ချမ်းသာမလဲဆိုတာစဉ်းစားကြည့်ပေါ့နော်မရသေးခင်ကတော့မှန်းရုံပဲမှန်းလို့ရဒေါသမရှိတော့ဘူးလောဘလည်းမရှိတော့ဘူးမာနတွေလည်းမရှိဘူးအိတ်တာလည်းမရှိဘူးစိုးရိမ်တာတွေပူပန်တာတွေလည်းမရှိတော့ဘူးဆိုဘလောက်အေးချမ်းသွားမလဲအယန္တာဖြစ်သွားတယ်ဆိုတာအဲ့ဒီအရတ္တဖို့ဆိုတာရှင်ထဲမှာပူလောင်တာတွေမရှိဘဲနဲ့အေးချမ်းသွားတဲ့အနေအထားတစ်ခုမျှော်မှန်းပြီးတော့သင်္ကန်းဝတ်ကြတာဖြစ်တယ် အဲ့ဒီအဆင့်ရောက်အောင်သွားကြတာနော်အဲ့ဒီအဆင့်ဟာရတ္တဖို့ရပြီဆိုတာနဲ့ရတ္တရတ္တမေရပြီဆိုတာနဲ့ရတ္တဖို့ဆိုတာရသွားတယ်အဲ့ဒါဟာသင်္ကန်းဝတ်ခြင်းရဲ့မြုံမှန်းချက်လမ်းဆုံးပန်းနိုင်ပဲဖြစ်ပါတယ်တော့ပြောမယ်ဆိုရင်နိဗ္ဗာန်ကိုဥတီချက်လို့လည်းပြောမယ်ဆို ပြောနိုင်တယ်ပေါ့ရှင်တွေကကိလေသာကုံသွားတာကိလေသာပြိနိဗ္ဗာန်ကိလေသာ ကုံခြင်းကြောင့်နောက်ခန္ဓာတွေ ရုပ်တွေနာမ်တွေနောက်ထပ်ပြန်မဖြစ်တဲ့အခါမှာကံကုံသွားတယ်ရုပ်ပြန်မဖြစ်တဲ့အခါမှာခန္ဓာလည်းကုံသွားတယ်ကိလေသာကုံတာကပထမခန္ဓာကုံတာကဒုတိယအဲ့တော့ကိလေသာနဲ့ခန္ဓာကုံသွားပြီဆိုရင် နောက်ထပ်ပြန်ဖြစ်เสียမရှိတော့အဲ့ဒီလွတ်မြောက်မှုဟာလည်းပဲသာသနာတော်ဝင်ရောက်ခြင်းလမ်းဆုံးပန်းနိုင်ပဲဖြစ်တယ်တဲ့ဒါကြောင့်မို့သောမိအထောနုပ္ပတောသဗ္ဗတံရောစေနဲ့ခရောတဲ့ တာဥစဉ်အလုံးကုန်သွားတာခုနတော့ကသူသာသနာပေါ်မွေနှုံးကသူရင်ထဲမှာသားကလေးတွေပေါ်မှာ တွေ့တာတယ်ယောက်ျားပေါ်မှာတွေ့တာတယ်နော်အမေတွေဖေတွေမောင်လေးတွေဆွေတွေမျိုးတွေပေါ်မှာအာကိုတယ်တွေ့တာတယ်အဲ့တွေ့တာမှုနဲ့အာကိုစရာရှာရင်ကနေပြီးတော့အလုံးဟာသိဆုံးသွားပြီသူ့ကိုထားပြီးတော့သွားကြပြီဆိုတဲ့အချိန်မှာသူယူကြုံမရဖြစ်သွားတာ ဟောယူကြုံမရဖြစ်သွားတာအဲ့ဒါဘာကြောင့်တောကဖြစ်ရတာတော့ဆိုရင်တောကဖြစ်ခြင်းသည်တွေ့တာမှုကြောင့်ဖြစ်တာတွေ့တာမှုမရှိရင်တောကဆိုတာမရှိဘူးတွေ့တာမှုရှိတဲ့နေရာသာတောကဆိုတာဖြစ်တာလူကို တွေ့တာရင်အဲ့ဒီလူအတွက်တောကဖြစ်မယ်ပစ္စည်းတွေ့တာလို့ရှိရင်ပစ္စည်းအတွက်တောကဖြစ်မယ်ကိုကိုကိုတွေ့တာရင်ကိုအတွက်တောကဖြစ်မယ်ဘယ်သူမှမတွေ့တာတော့ဘူးဆိုရင်တော့တောကငြိမ့်သွားပြီ အဲ့ဒီအဆင့်ကိုဆိုလိုတာပေါ့တပ္ပတန်ရောစနဲ့ခယောရှင်တွေကတန်ရောစနေအလုံးကုန်သွားပါပြီတဲ့အဲ့ဒီအဆင့်သူရလိုက်ပါပြီဆိုဒါရီဒါလေးနှစ်ယောက်တည်သွားတာလဲမတွေးတော့ဘူးမပူမပူတော့ဘူးတင်ယောက်ျားဆုံးသွားတာလဲမပူတော့ဘူးမိဘနှစ်ပါးပေါင်းလေးနဲ့အတူမိသိညိုလိုက်တာလဲတွေးပြီးတော့ဝမ်းမနေတော့ဘူး အဲ့ဒါတွေမရှိတော့ဘူးလို့ဆိုလို့တယ်အဲ့တော့နောက်ဆုံးမှာသူဟာကိလေသာတွေရင်ထဲမှာကုန်အောင်ရှုံ့မြိုက်ပြီးသားဖြစ်တယ်ဘဝတွေအလုံးကိုဖယ်ရှားပြီးသားဖြစ်တယ်ရသော်ဘုရားတန်သူရောက်လာတာဟာကောင်းကောင်းရောက်လာခြင်းဖြစ်တယ်အမတ္တမအကျိုးရှိတယ် ရသော်ပြသာသနာတော်မှာထက်တန်းကြတဲ့ပဋိသမ္မိတာညံစားတဲ့ညံတွေကိုလည်းသူရရှိတယ်။မြတ်စွာဘုရားရဲ့သာသနာတော်လှုပ်တင်လှုပ်ထိုက်တာတွေသူဟာရဟနာဖြစ်သွားရင်လှုပ်ပြီးဖြစ်သွားတယ်လို့အိဋ္ဌံသူထံပတာစာရာဘိက္ခုနီဣမကာထာယောဘာသိဋ္ဌာတဲ့ပတာစာရာမြည်ရှိတဲ့ဘိက္ခုနီမဟာ ဟောဒီကာထာတွေနဲ့သူ့ဘဝစာကြောင်းကိုမိန့်ကြားမှတ်တမ်းတင်ခဲ့ပါတယ်လို့ အပ္ပဓမ္မဒီလိုဆိုထားတာဖြစ်တော့တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ဘဝဆိုတာဒုက္ခဒုက္ခနဲ့ကြုံတွေ့ရလို့ထိုဒုက္ခဒုက္ခတွေပေါ်မှာအတွေးမှားနေလို့ရှင် ခန္ဓာကြီးမရှိကြလို့ဆင်းရဲဒုက္ခတွေမျိုးစုံ ကြုံကြရတယ်အမှန်မသိလို့ဘဝကိုရရှိထားတဲ့အချိန်မှာတန်ရောစဉ်အခြေခံပြီးတော့လူကိုရှားနေမဲ့အစား ကိုကိုကိုရှာတာဟာအကောင်းဆုံးပဲလောကမှာအာသကိုစရာဆိုတာဘာတစ်ခုမှ မရှိဘူးသိခြင်းတရားရင်ဆိုင်လာတဲ့အခါမှာမိမိသာလင်တူးတဲ့သာရင်ဆိုင်ရမှာဖြစ်တယ်လို့ကိုစီကိုစီသဘောပေါက်ပြီးတော့ကိုကိုအကောင်းဆုံးဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာ